မနေ့ကသာသင်္ကတရား၅ပါးတွေကရှေ့ပိုင်းသုံးမျိုးမကျင့်မကျဲရှင်းနေပြီးတော့ပြသွားပါပြီယုံကြည်မှုရှိရတယ်အထုနေလောက်အောင်ကျမ်းမာရေးကောင်းရမယ်စိတ်ထားဆောင်ဆင်းရမယ်စိတ်ထားဆောင်ဆင်းရမယ်ဆိုယူသားရမယ်ဆိုယူသားရမယ်ဆိုတာမရှိတဲ့ကုန်ရှိလို့ပြီးတော့လည်းပဲ မဝါကြွားရအောင်ကိုယ်ရှိတဲ့ချုပ်ရင်းရဲ့ထုတ်ပေါ်တဲ့အခါမှာဆရာသမားနဲ့ပညာရှိတရင်လုံးကိုတရားထုတ်အထုတ်ခဲ့ပြီအဲဟုတ်တယ်ဆန်စွာဝန်ခံပြောဆိုရမယ်ဆိုတာပါအဲဒီသုံးချက်အထိပြီးတော့ပါပြီအဲဒီသုံးချက်ထဲကရှင်းပိုင်းတစ်ချက်ကအရေးကြီးတယ်လို့ သုံးခုမြောက်သာတိရခင်းရမယ်မာယာခင်းရမယ်ဆိုတော့မာယာမရှိရဘူးအဲ့ဒါလည်းအရေးကြီးပါတယ်သူကအရေးကြီးတာတော့ဒီမိတရားထုတ်တဲ့အခါတရားအထုတ်ပုံလေးတွေ့ကြုံချက်တွေဟောဒီဆရာဆန်တင်ပြတဲ့အခါမှာတူတူတုတ်တုတ်ရှင်းရှင်းလင်းလင်းနဲ့ပုံပုံလင်းလင်း ရှိဖို့ပါပဲအသိကြီးရှိရဆိုတော့အဲ့ဒါလေးနည်းနည်းထပ်မှပြီးတော့ရှင်းလင်းပြရစီအောင်လိုအပ်တဲ့အင်္ဂါရကလေးတွေရှိပြီဆုံးဆုံးဖြစ်သွားရဲ့အချိန်တူလေးတရားထုတ်တဲ့အခါမှာသမာဓိဉာဏ်လူတွေလွယ်လွယ်လေးနဲ့ဖြစ်နိုင်လို့ပါပဲဒါကြောင့်အဲ့ဒါကိုပြောကြရပါတယ်တရားစစ်တဲ့ဆရာအဖြစ်စီ ရင်းတို့ကိုများဖြစ်စီဖော်ပြရမယ်ဆိုတာကထင်မြင်ချက်ကိုဖော်ပြဖို့မဟုတ်ပါဘူးသစ္စာဘူတံအတ္တနာအဝိကတ္တာလို့ဘုရားမြတ်စွာဘုရားမိကြထားပါတယ်မိမိမှာဖြစ်ပေါ်နေတဲ့အတိုင်းအဟုတ်အမှန်ကိုဖော်ပြတဲ့သဘောပါပဲ။ သင်ကိုအမြင်လုပ်ပြီးတော့လည်းပဲပြဖို့မဟုတ်ပါဘူးတကယ်ဖြစ်ဟုတ်ဖြစ်နေတဲ့ဒီအချက်ကိုဒါကိုပြောဖို့လိုပါတယ်ဒီမှာအထူးသဖြင့်တရားထုတ်ရမှာတချို့ကဒါနအာယုပုတ္တိပတ္တိရှိရောက်ရောက်မှပဲနဲ့စိတ်ကူးတွေပေါ့လေ စိတ်ကူးတွေကိုပဲမှတ်တမ်းလုပ်ပြီးတော့အဲ့ဒါတွေသင်ကြတာရှိပါတယ်။နည်းနည်းလေးဆိုင်လိုက်စိတ်ကူးလေးပေါ်လာတဲ့အခါမှာအထင်ရပြီးတော့မဆူရေးလိုက်ပြန်ဆိုင်လိုက်စိတ်ကူးလိုက်ပြင်လိုက်အာယဝဆိုတာထိရှားအာယကိုသဘာဝသင်္နေရှားရှားမတိမမြင်ပဲနဲ့ စိတ်ထဲမှာသင်ဟပ်ချက်ကိုပေါ့လေအဲ့ဒါလိုသင်ကြတာမျိုးရှိပါတယ်အဲ့ဒါလိုသင်ကြတာမျိုးကတော့လက်ခံနိုင်ကိုရမရှိပါဘူးဘာဖြစ်လို့လဲဆိုတော့သူကယထာဘူတမမဟုတ်ပဲဘူးယထာဘူတဆိုတာဟုတ်ရှိတကယ်ရှိနေတာမြေဝသင်တယ်ပေါ့လေတွေ့နေတာအတ္တပစ္စည်းခါစားပေါ့လေကိုယ်တိုင်စားတဲ့ကမှာတွေ့ရင်အဟုတ်ရှိတကယ်ရှိတာဒါဥဒ္ဒသင်ပြမှာပါ ဒီအထင်ကိုအမြင်လုပ်ပြီးတော့သင်ကြရမှာမဟုတ်ပါဘူးအဲ့ဒါသိအရေးကြီးပါတယ်နော်အဲ့ဒါလေးဒီသတိထားဖို့သိအရေးကြီးပါတယ်အဲ့ဒီလိုအခက်အခဲအခက်အခဲမရှိရဘူးဆိုပြီးတော့ကိုယ်တို့အများသာတရားဌာနမှာပဲဖြစ်ဖြစ်ဆယ်ရက်15ရက်တလစခန်းဆရာကြီးစကားမှာပဲဖြစ်ဖြစ်စိတ်တူတူလေးနဲ့ရှိရောက်မှုရှိရှိဖို့ရပါတယ် ခွန်ကြီးများကကျေးဇူးရှင်မကြီးဆရာတော်ဆရာကြီးဩဝါဒတော်အတိုင်းလမ်းခင်းစကားလေးပေါ့လေပြုလုပ်ထားပါတယ်လမ်းခင်းစကားဆိုတာမတော်ဘူးသေးတဲ့လမ်းကိုသွားတဲ့အခါမျိုးမှာချုပ်ရောက်ပြီးသွားနိုင်ပြီးတော့လူတွေခီးကိုအချိန်တူတူလေးနဲ့ရောက်ရအောင် လမ်းပွင့်ပြီးတဲ့သဘောပါပဲရှိကနေလမ်းကြောင်းပြီးတဲ့သဘောခင်းပြီးတဲ့သဘောပါပဲလက်ရှိထားကအာယုပေါ်ကစိတ်အားစိတ်ကတ်လိုက်မလိုက်ပြောတာအာယုပေါ်ရဲ့အခိုက်အတန့်မှာစိတ်အားအပြည့်နဲ့ကပ်ပြီးတော့လိုက်ရတယ်ဒါအလုပ်သဘောပြောပါတယ်အာယုပေါ်ကဆိုတဲ့စကားဟိုကလူဟာအာယုဆိုတာက ရှင်းတိုင်းဗရာဏအာယုန်နဲ့အခြားပြင်အာယုန်မှတ်နေရင်ကပေါ်လာတဲ့အာယုန်ဒီလိုမျိုးပဲရှိပါတယ်။ရှင်တဲ့အာယုန်ကတော့ထိုင်နေတဲ့ကာလမှာပေါ့မှုပေမှုထိုင်မှုရှိမှုဒီသဘောတွေကဒါပြင်တဲ့အာယုန်ပါပဲ။အဲ့ဒီတွေကပေါ့မှုပေမှုဟာပထမဆုံးပြင်တဲ့အာယုန်ပါပဲ။ ဒီတော့ဒီစကားကိုအကျယ်ချက်မယ်ဆိုလို့ရှိရင်ဖောက်မှုပေါ်ခဲ့စိတ်အားစိုက်ကလည်းမလဲပြောရမယ်သိမှုပေါ်ခဲ့စိတ်အားစိုက်ကလည်းမလဲပြောရမယ်အဲ့ဒါလေးလုပ်ထားပါတယ်အဲ့ဒါကစပြီးတော့ပြောပထမဆုံးတတ်နိုင်လို့ရှိရင်တော့ဒီနေ့မှာနိုင်ပေါင်းဘယ်လိုအလုပ်လုပ်တယ် ထိုင်ကြည်နဲ့ပြညာလျှောက်ကြည့်ကောင်းလိုက်လို့ရှိရင်နိုင်ဘောဘလောက်ထိုင်တာကဘယ်နိုင်ထိုင်နေဒီချိန်ချိန်မှာဘလောက်ချတယ်ပြညာလျှောက်တာကလည်းပဲဘယ်နိုင်ချတယ်ဒီချိန်ချိန်ဘလောက်လျှောက်တယ်ဒါလေးတွေသင်ပြဖို့အရေးကြီးပါတယ်နာဟုနာယီကိုမသင်ပြဘဲနဲ့တမ္မလောက်လျှောက်သွားလို့ရှိရင်တမ္မလောက်သင်ပြသွားလို့ရှိရင်ဒီယောဂီအချိန်ကြီးလုံးမှလုံးခဲ့လားဆိုတာပေါ့ ဆရာများအလျက်ဖြစ်တတ်ပါတယ်။ဒါတော့အချိန်ကိုပြောကြခြင်းအချင်းသင်ကြခြင်းအချင်းမိမိဟာအချိန်ကြီးလှုပ်တူပါမခိုးပါဘူးဆိုတာကိုပြောပြီးဖြစ်သွားပါတယ်။အဲဒီတဲကအကောင်းဆုံးတစ်ချိန်နှစ်ချိန်လောက်ထုတ်ပြီးတော့ထိုင်မှတ်တဲ့အခါမှာဘောမှုပေါ်တဲ့စိတ်ဓာတ်မှာချိန်သားကစိတ်အားဆိုင်ပြီးတော့ကပ်ပြီးတော့ လိုက်သလားမလိုက်ဘူးလားမေးလို့ရှိရင်ကျုပ်ရတော့လိုက်တယ်လို့ပြောပါပါဒီစကားလေးကသိယူတော့လင်းတဲ့စကားလေးပါချိန်ရမယ်အဆက်ရချိန်လဲဆိုတာရှုခွင့်အောင်လို့ပြောတဲ့စိတ်နဲ့တက်အောင်အဆက်ဆိုတာကရှုခွင့်အောင်လို့ရှုမှတ်တဲ့စိတ်ရောက်သွားအောင်လို့တော့အားပါပဲတော့ဟုတ်ပါပဲအဲ့ဒီလိုစိတ်ခွာနှစ်ခုနဲ့ပေါင်းဖို့တော့ကပ်ပြီးတော့လိုက်သလား သူ့ပေါ်တဲ့ခိုက်တာမှလည်းအလားတူကတ်လိုက်သလားဒီလိုဆရာကမေးလိုက်တယ်ဆရာကအလုတ်ကိုမေးတာပါကျင့်နိုင်အားထုတ်ရတဲ့အဲအလုတ်ကိုရှေ့ခံပြီးတော့ပြောဖို့အသေးအရေးကြီးပါတယ်ဒါကိုကြော်ပြီးတော့အခြားပါဠိညာတွေဖြစ်တယ်ဆိုတော့ပြောရင်သဘာဝမကျပါဘူးကွာဆိုတော့ဒုတိယကစိတ်ဓာတ်မြဲခံရှိမိပိုင်မှတ်နိုင်တယ်ပြောစိတ်စီဆက်ဆက်ထိထိမိမိ ပိုင်နိုင်နိုင်နိုင်မှတ်နိုင်မနိုင်ဒီအလုပ်ရဲ့စွမ်းရည်ကိုမြင်ရပါတစ်ဖက်တစ်လောက်ကရှင်းလောက်ဆက်ဆက်ပြီးတော့ရှိရှိဆက်ဆက်မှတ်နိုင်သလားမှတ်နိုင်ဘူးလားဒါမေးလိုက်ရုပ်ရမှတ်နိုင်တယ်ပြောပါပဲမှတ်နိုင်တယ်ဆိုရင်ပါတိသွားတယ်ဟိုကကောင်းမှုကိုစိတ်သက်သက်မှတ်နိုင်ပါတိသွားတယ်ဝါပကုသနာယုတိရလား ကောင်းတဲ့အချင်းရာလောက်ကိုလည်းသိသလားဒုမဟုတ်တောင်းသွားသလားပြင်းသွားသလားလှုပ်သွားသလားရွေ့သွားသလားဒါပြောနေရတယ်သိမှုပေါ်တဲ့ခိုက်တာမှာလည်းရှိရှိဆက်ဆက်မှတ်နိုင်တယ်ဆိုရင်ပါသိသွားတယ်လျော့သွားသလားရွေ့သွားသလားပူသွားသလားနှွေးသွားသလားစသည်ဖြင့်ဒါပြောနေရတယ်စားစားစားတဲ့အခါမှာပါဇက်သေးရောက်တဲ့အစာတစ်ချက်ဝါးလိုက်လို့ရှိရင်ဘာရတာထွက်သွားတယ် နောက်တစ်ချက်ဝါလဲလူကြီးဘာရတာတွေ့လာတယ်အဲ့ဒါလိုပေါ့တစ်ချက်မှလည်းလူချင်းအရသာတစ်ခွဲသဘာဝတရားလေးကြီးဘာသိသွားတယ်လဲဆိုတာပါလေဒါပဲအဲ့ဒါလိုပြောနေရမယ်မှတ်နိုင်ပါကတိတည်းအလုံးအမှောင်ရောမှတ်နိုင်တယ်ဆိုရင်စိတ်ဆက်ဆက်မှတ်နိုင်တယ်ဆိုရင်မှတ်မိတဲ့အရာဘာလဲဆိုတာသဘာဝပေါ်ပြောနေရမယ်ဒါယထာဘုဒ္ဓအတ္တနာအဝိကတ္တဆိုတာဒါပြောတာပဲ မိမိမှာဖြစ်နေရှိနေဟုတ်တဲ့အတိုင်းပေါ်လေကွာဖြစ်နေရှားရှားဖော်ပြဖို့ဒါသိအရေးကြီးပါတယ်မမှတ်နိုင်ပါဘူးပြောရင်ပြောမယ်ယောဂီကမမှတ်နိုင်တာဖြစ်တဲ့မြတ်လို့ဖြစ်တဲ့မြတ်မှတ်ရသိဖို့ကိုပြောဗราဏအာယုဘုံပေဘုံမှတ်နိုင်လို့ဆိုရင်စိတ်ဟာဝမိတ်မှာမရှိတော့ဘူးဆိုရင်ထွက်မယ်တခြားရောက်ချင်းရောက်မယ်လေရင်လေပဲဒါဖြစ်တယ် အဲ့ဒါမှတ်နိုင်လားမှတ်နိုင်ဘူးလားသိကြတာချက်ချင်းမှတ်နိုင်လားမှတ်နိုင်ဘူးလားဒါလည်းအရေးကြီးတယ်မှတ်နိုင်တော့ဘာဖြစ်တော့လဲဒီစိတ်ကဆက်ထွက်နေသလားသို့မဟုတ်ဒီကိစ္စမှတ်လိုက်တဲ့အခါမှာထွက်တဲ့စိတ်ရှင်ပြတ်ပြီးတော့ခုမှမြင်အာရုံကြီးပြန်ရောက်လာသလားမရောက်ဘူးလားလက်ပြောနေရပဲသို့မဟုတ်ကိုယ်ထဲမှာရရရနဲ့ကြိုက်တာကျဲတော့ဆုံးလိုက်ပြီးနိုင်စသည်ပေါ်မခံလာဘူးခေါ်တယ်အဲ့ဒီစိတ်ကရောက်ပါတယ်ဟော ဟောမိတ်မှမရှိပါဘူးအဲ့ဒီရတာကိုမှတ်တော့အဖြစ်တယ်တူရတာလားတန်နေလားကျဲသွားလားပြောက်သွားလားဆိုတာဒါတွေကကိုယ်ပါဖြစ်နေရတာရတာဘုဒ္ဓပဲဟုတ်ဖြစ်တကယ်ဖြစ်နေတာပဲအဲ့ဒီဟုတ်ဖြစ်တကယ်ဖြစ်နေတဲ့ဟာဖြစ်နေရှားရှားပေါ်ပေါ်လွယ်လွယ်ပေါ့လေပြောတတ်ဆိုတတ်ရှင်းပြတတ်ရှင်းပြတတ်လို့ပါတယ်ကွာအဲ့ဒါလေးတွေယောဂီမှာပြည့်စုံသွားလို့ရှိရင် ကမ္မထမ်းဆရာယောဂီများကိုတရားစစ်ဆေးတဲ့အခါမှာသိပြီးတော့ထိအောင်မှုရှိပါတယ်ခဏလေးဒီယောဂီကတက်သွားတာပါပဲတော့သူသူကလည်းမကြိုးစားအားထုတ်မှသူခဏလေးတက်သွားတာပဲတော့အဲ့ဒါကိုဘုရားမြတ်စွာဘုရားကအဲယထာဘုဒ္ဓအတ္တအာဝိကတ္တဆိုတဲ့စကားလေးထုတ်သွားပါတယ်အလုံးရေးကြည့်ပါလိမ့်မယ်ဒီသင်္ခါရဟာစိတ်ဆုံးဖို့အရေးကြီးပါတယ် လူမမာနဲ့စေတမာဆက်ဆံပုံမျိုးသဘောထားရပါတယ်လူမမာကသူ့ဟာပြည့်စုံခံစားနေရတာကိုအမှန်တိုင်းကြောမှကုသပေးသူကတင့်တော်တဲ့ဆေးကိုပေးပြီးတင့်တော်သူကုသသွားနိုင်ပါတယ်သူမမာကအမှန်တိုင်းမပြောလို့ရှိရင်ကုသဖို့ဖြစ်တာပါပဲ။ ဒါလိုပါပဲအတုတဲ့ယောဂီကဒီအထုပုံလေးအထုလို့တွေ့ရင်ပုံလေးအမှန်တိုင်းပြောမှဆရာကတင့်တော်အောင်ပေါ့ဒီပြုစီသင်ကြနိုင်ပါလေမသိမမြင်တာကိုအတိအမြင်လုပ်ပြီးတော့ပြောရင်ဒါတော့အမထုတ်ခဲတဲ့သိနေတာကိုပေါ့လေမပြောဘဲနဲ့ပုံကွယ်ထားရင် ပြုပြင်ရှင်းကြားဖို့ခက်ပါတယ်ဒါတော့အထဲကိုအမြင်လုပ်ပြီးတော့ပြောလို့ရှိရင်လည်းပဲပြုပြင်ဖို့အမှန်ခက်ပါတယ်ဒါကြောင့်မရှိတာကိုရှိလို့ပြီးတော့အခံဆုံးမပြောပဲအရှိကိုအရှိတိုင်းပေါ့လေအရှိကိုအရှိတိုင်းမဟုတ်ပဲပဲနဲ့၆ဖတ်စွာကျုပ်ပြတတ်တာကိုဗြာဏိယင်က တရားအထုတ်သောပုဂ္ဂိုလ်ရဲ့ပြည့်စုံရမယ်အင်္ဂါရတပါလို့အရေးကြီးတဲ့အင်္ဂါရတပါပြတ်ဆောင်ဆရာကအဲ့ဒါမြင်ကြပါပါတယ်ဒီလောက်ဆိုလို့ရှိရင်တော့ဆွေတို့ဒီယောဂီနားလည်တော့ပါပြီရှိလေးခုရောအင်္ဂါသွားကြစို့လေးခုရောအင်္ဂါပေါ်ပြထားတာတော့လွယ်လွယ်ပါပဲ အာရတ္တဝီရိယောဥစ္စေတတိအာရတ္တဝီရိယောဆိုတာထက်တန်သောလုံးလဝရိယရှိပြီးတော့ကိုယ်ရထိုင်ရောအရိယပုံလေးမျိုးလုံးပါနေရပဲကိုယ်အနေနဲ့ပဲဒီထက်တန်တဲ့ဝရိယရနေလည်းပဲထက်တန်တဲ့ဝရိယထိုင်နေလည်းပဲထက်တန်တဲ့ဝရိယသိရကိုလဲလျောင်းနေလည်းပဲထက်တန်တဲ့ဝရိယ အရိယဘုအကြီးစားကြီး၄မျိုးဟာထက်တန်တဲ့လုံလဝိရရှိတယ်လို့အရိယဘုအသေးစားလေးတွေပါလဲပဲထက်တန်တဲ့လုံလဝိရရှိဖို့လိုပါတယ်ထက်တန်တဲ့လုံလဝိရဆိုတာကအဲအရှိန်ရလာတဲ့ဝိရိယကိုပြောပါတယ်အဲဒီအရှိန်လိုက်ရလာတဲ့ဝိရိယကခုလမှာရက်နေတာလည်းမဟုတ်ဘူးဆုပ်ယုပ်သွားတာလည်းမဟုတ်ဘူး တဆင်ပြီးတဆင်တဆင်ပြီးတဆင်ပေါ့လေအရှိန်နဲ့တက်နေတဲ့ဝိရိယမျိုးကဒါဖြစ်တဲ့ဝိရိယလို့ခေါ်ပါတယ်အဲ့ဒါလိုဝိရိယမျိုးရှိအောင်အစိတ်သုံးရရှိပါတယ်အဲ့ဒါအခုရှင်းနေပြီးတော့ပြပါမယ်အရတ္တဝိရိယဆိုတာသူကရှိကအစပြုခဲ့တာဝိရိယနဲ့အခြေခံရပါတယ်ဒါတော့ စပြုပြီးတော့ကြိုးပမ်းအထုတ်နေတော့မှာအကြောင်းအလျော်စွာပါလို့အဲစိတ်ဆွာမထုတ်ခဲနဲ့ဆုံးနေတဲ့သဘောလေးတော့မို့စိတ်ဆွာကုန်ခန်းလို့ပြင်မတဲ့သဘောလေးဖြစ်လာရင်လူဟာတက်တော့တက်တာပေါ့လေဒီကကိုယ်တတ်ပါအဲ့ဒီလိုခံရကြလို့ရှိရဲ့ တရားထုတဲ့ယောဂီမှာပထမဆုံးတွေ့ရမယ့်အခက်အခဲကိုတော်တော်နဲ့မကျော်ဘူးဆိုလို့ရှိရင်ဒီအရတဝရိယဆိုတာပေါ့လေထက်တဲ့လုံလဝရိယပြင်းထန်တဲ့လုံလဝရိယအရှင်ရမလာနိုင်ပါဘူးဒီတော့အဲ့ဒါလို့စွာမထုတ်ဆုံးရတဲ့သဘောနဲ့အာရုံနဲ့ကုန်ခမ်းပြီးတော့ပြင်မနွမ်းလွယ်ပြီးတော့ရေသာခိုးတဲ့သဘောကိုကျော်လွန်သွားတဲ့အဖြစ်ပေါ့လေ ဝိရိယအစဉ်ကိုဖြစ်တရပါတယ်။အဲဒါနိခမဓာတုလို့ခေါ်ပါတယ်။အာရမဓာတုဆိုတာအစာပြုချူပါတော့။နိခမဓာတုဆိုတာကအစဉ်တိုးပြီးတော့ခုနသွားအမထုတ်တွတ်ဆုပ်သွားကုန်ခါပြီးတော့ပြန်မလွမ်းနေပြီးတော့ရေးသားခိုးတဲ့သဘောကိုကြော်လို့တွားနေအောင်ပေါ့ဒီဝိရိယအစဉ်ကြီးပြီးတော့တစ်စက်တိုးအထုတ်တာ။အဲဒီလိုတစ်စက်တိုးအထုတ်လို့စိတ်တော်တွေက သမာဓိပညာလူလေးဖြစ်သွားလို့ရှိရင်လူရင်းပန်းတယ်မရောက်သေးပဲနဲ့ခုလက်မှာရပ်မနေရဘူးအချိန်လည်းပဲလုံးဝမကျသေးပဲနဲ့အဆင့်ဆင့်အဆင့်ဆင့်ပေါ့လေကိုကြီးကအချိန်ညှင့်တင်ပြီးတော့နောက်ဆုံးပန်းလိုက်ပြီးသွားတာပရကမဓာတုလို့ခေါ်ပါတယ်အဆင့်ဆင့်တို့ပြီးတော့ပန်းလိုက်ရောက်တဲ့အချိန်ကျိုးပါအထောက်ကိုတဲ့အဲ့ဒါလို့ရှိရမယ်ကိုကြီးကမျိုးအာရတဝိရခေါ်ပါတယ် ဆက်လက်ပြီးတော့ရှင်းလင်းပြလိုပါသေးတယ်။အဲ့ဒီသုံးမျိုးတွေကအာရမဓာတုခေါ်တဲ့အစာပြုချိုးပါအထုံဆိုတာကမ္မထံဌာနရောက်လာတဲ့အခါအထုတဲ့နည်းလေ့လာပြီးစပြီးတော့ဆိုကြပါစို့ထိုင်ပြီးတော့မှတ်တော့မယ်ဆိုရင်အလုံးအပြည့်အစုံ ထိုင်ပြီးနောက်ပေါ့ဝမ်းမဲ့ကိုစိတ်ဆက်အသက်ပုံမှန်ရှူဆက်ပုံမှန်ရှူတဲ့စိတ်တိုင်းမှာဝမ်းမဲ့ကဖောက်မှုပြမှုလေးဖြစ်နေပါတယ်အဲဒီဖောက်မှုပြမှုကိုမလွတ်တာဆွေးမြေ့စွာမှတ်နိုင်ရေးအတွက်အားသက်ရအားသက်ရမယ်ဆိုတာအဲ့ဒီစီစိတ်ရောက်အောင်တွန့်ပို့ရတာ စိတ်ဆွာနဲ့သိအရေးကြီးပါတယ်။ဒါပါပဲ။အဲ့ဒါအစာပြေချိုးကအထုခေါ်ရတယ်။အဲ့ဒါလေးမလွတ်ရအောင်ဆိုပြီးတော့ဒီလိုပဲအားစိတ်ရအားလူထုတ်ရတာပဲဆွာအားလေး။ဒါသိအရေးကြီးပါတယ်။ဒီအဆောက်တဲ့ခါမှလည်းစိတ်စိတ်ကပ်ပြီးတော့လှမ်းတိုင်းလှမ်းတိုင်းပေါ့လေတတိမလွတ်ရအောင်အားစိတ်ရတယ် လက်မှုပေါ်မှာရှိမှတ်တဲ့စိတ်ကလေးရောက်သွားအောင်စိတ်ကလေးစုစည်းမိအောင်တွန်းအားလေးအမြဲတစေပေးနေရပါတယ်။အခြားခြားထိတ်ရှားပေါ်သမျှအာယုန်ဒီပေါ်မှာလည်းပဲဆွေမြတ်စွာမှတ်နိုင်ပြီးတော့စိတ်စုစည်းမှုတွေရအောင်အမြဲတမ်းအားသိနေရပါတယ်။တွန်းအားလေးအမြဲတမ်းပေးနေရပါတယ်။အဲဒါစာပြေချိုးတော့ဆိုပါအထုခေါ်ပါတယ်။စိတ်ပြိုးရေးမှာ အဲအပင်လေးတွေပေါ့ဒီစပြီးတော့ပြိုးတယ်လို့ပေါ့လေအဲ့ဒါပြိုးတဲ့သဘောပါပဲနော်အဲ့ဒါသိအရေးကြီးပါတယ်နော်အဲ့ဒီဝိရိယမျိုးကိုအာရမဓာတုအစပြု၍ကြိုးပါအထုတ်ဖို့လို့ခေါ်ပါတယ်စပြုအထုတ်စပါတခါတခါမှာတရားပေါ်မှာဆန္ဒပြင်းလို့ရင်အဲ့ဒီအထုတ်မှုဟာ မလိုအပ်တဲ့အချိန်ကြီးများစွာတပ်ပါလေရှိပါတယ်။အချိန်ကြီးများသွားလို့ရှိရင်ရှုခွင့်အာရုံကိုကြော်ပြီးတော့လုံပြီးတော့လည်းသွားနိုင်ပါတယ်ခွင့်ကြမရှိပါဘူး။တခါတခါမှလည်းပဲတရားပေါ်မှာဆန္ဒပြော့ညံ့တတ္တတရားကနည်းလို့ဆန္ဒပြော့ညံ့လို့ရှိရင်လည်းပဲရှုခွင့်အာရုံစီရှုမှတ်တဲ့စိတ်ရောက်မပို့နိုင်ပါဘူး။မရောက်ပါဘူးမမိပါဘူးအဲ့ဒါဖြစ်နေတယ်ခုနက ဒီတော့ဖွေကြဖြစ်သွားဖို့ရာအတွက်စံသဘောလေးတွေလည်းဖြစ်ရပါတယ်ဆုဆိုင်ဆိုတာပေါ့လေဆုဆိုင်ဆုဆိုင်ဆိုတာဆံကိုပြောပါတယ်အဲ့ဒီဆုဆိုင်ကလည်းပထမဆုံးလိုအပ်တဲ့ဆံကတော့ယူဝေစုချိန်မှောင်ဖို့ပေါ့လေအဲ့ဒါသိရေးကြည့်ပါတယ်ဆိုတော့ရှုခွင်းပြစ်မှအာယုံနဲ့ရှုမှတ်တဲ့စိတ်နဲ့တက်အောင်လို့ ရွယ်ချိန်ထားဖို့သိရေးကြရတယ်ရွယ်စုထားဖို့သိရေးကြရတယ်ဟိုကပေါင်းတဲ့လာတာနဲ့စုရတဲ့စိတ်နဲ့ကိုယ်ရပြအောင်ချိန်ထားရပါတယ်ပိတ်ကြသွားတယ်နဲ့ရှိမှတဲ့စိတ်နဲ့ခွင့်ရပြအောင်ချိန်ထားရပါတယ်အဲ့ဒီသဘောကိုဒါသုစိတ်ဇန်သဘောလို့ခေါ်ပါတယ်အဲ့ဒီဆိုင်ငံ၅ပါးရဲ့မှာပထမဆုံးရွယ်စုတဲ့သဘောကဝိတက်ဘောအဲ့ဒါလည်းပါရပါတယ်ဒါတော့ရွယ်စုပြီးတော့အဆက်ပြီးတော့ အစိုက်ပေးလိုက်လို့ရှိရင်ရှုခွင်းအာယုံပေါ်မှာပေါ့ဒီပြစ်မှတ်ပေါ်မှာတဲ့တယ်ကြီးရောက်လာတော့တာပါတဲ့တယ်ရောက်လာလို့ရှိရင်ကောလားတတိဖြစ်လာတော့တာပဲအဲဒီပေါ်တဲ့အာယုံမလွတ်တမ်းမှတ်နိုင်ရဲ့တတိကလေးဖြစ်လာပါပဲတတိတတိကလေးဖြစ်သွားတဲ့ခိုက်တာပါစိတ်ဟာတခြားတော့မပြေတော့ပဲလေအဲဒီပေါ်မှာပဲစိတ်ကြီးတော့ကြာသွားတော့တာပဲငြိမ်ပြီးတော့ကြာသွားတော့တာပါပဲအဲ့ဒါပါဠိဖြစ်သွားတော့ပါပဲ အဲ့ဒါလို့ထက်တာနဲ့ဆွဲရဲတဲ့အဆိုင်ရှိနေတော့လည်းငင်းပါအကျိုးရှိတယ်ဆိုတာဟုတ်တယ်။သက်သာပြားကဒီနေရာဌာနမှာအကျိုးနှစ်မျိုးရိုးရိုးလေးဖော်ပြထားပါတယ်။ပယ်ရမယ်အကျိုးတစ်မျိုးနဲ့ဖြစ်ပွားစေရမယ်ရောက်ရမယ်အကျိုးတစ်မျိုးပေါ့လေ။အဲဒီနှစ်မျိုးပြထားပါတယ်။အကုသလနာဓမ္မနာပခာနာယ ကုသလနာဓမ္မနာဥပသမတာယအကျိုးတနည်းအားဖြင့်ရေကျက်တဲ့ဆိုနိုင်ပါတယ်ဘုန်းကြီးတို့ရဲ့စိတ်ဟာတတိအထိတ်အဆုံးမရှိလို့ရှိရဲ့အထိတ်မရှိတော့အလိုကျသွားခြင်းနဲ့သွားနေရုပ်နဲ့ရုပ်တည်ခြင်းနဲ့တည်နေတာပဲစိတ်အဆူစီးရပြဲနေတာပဲအဲတော့အထိတ်မရှိဘူးဆိုလို့ရှိရင်ကလေးများ စိတ်မရှိပဲလည်းမိဘထိဥမှုမရှိပဲလည်းတွေ့တိုက်ကြတော့မှာလားအပြင်ကအဆိုးတည်ပြီးလည်းပေါင်းပြီးတော့ဒီကလေးဟာခဏလေးတင်ပြည့်စည်သွားနိုင်ပါလေ။ဒါတော့အဆိုးတည်ပြီးလည်းမပေါင်းမိရဘူးဆိုပြီးပါဗျာဟာဒီမွေးထားတဲ့ကလေးကိုစနစ်တကျထိမ့်သိရပါတယ်ဆောက်ရှောက်ရပါတယ်။ဒါတော့တတိဆောက်ရတယ်တတိပါရတတိမပါရင်တတိမရှိရင် ညဉ့်ညမ်းမှုတွေဖြစ်နေတာပဲညဉ့်ညမ်းမှုပါတဲ့အကုသိုလ်စိတ်တွေကဖြစ်ခွင့်ရနေတာပဲအခွင့်သာသွားပြီတတိရှိရင်မက်စီအာရုံနဲ့တွေ့တဲ့အခါမှာမက်ခုလောဘဝင်လာပြီးတော့အဲ့ဒီစိတ်အစဉ်တွေကိုဖြစ်အကုသိုလ်စိတ်တွေကိုဖြစ်ညဉ့်ညမ်းတဲ့စိတ်တွေကိုဖြစ်မျက်စိအာရုံနဲ့ကြုံရင်တတိကအထင်ရှိတော့မျက်ခုဒေါသတွေအစီတာမရှိဖြစ်နေဖြစ်နေတာပဲညဉ့်ညမ်းမှုတွေဖြစ်နေတာပဲ ဖြစ်ခွင့်သူတို့အခွင့်သာသွားတာပဲကွာ။ဒါတော့မာမနာကြီးစရာအရုံနဲ့တွေ့လို့ရှိရင်မာမနာကြီးမှုတွေမနာလိုစရာဝန်တိုစရာနဲ့ကျုံကြပြီဆိုလို့ရှိရင်မနာလိုဝန်တိုမှုတွေအဲ့ဒီလိုညဉ့်ညမ်းမှုတွေအသိအစဉ်ဝင်လာတာပဲ။ဝင်လာပြီဆိုလို့ရှိရင်ဒါသူတို့ခွင့်ပြုထားလို့ဖြစ်နေတာပဲ။တတိအဆောက်အရှောက်မရှိလို့ဒီလိုဖြစ်ရတာပဲဆိုတော့ပြပါတယ်။ဒါတော့ဒီတတိအဆောက်အရှောက်ကင်းရတာဟာ ကြောက်ကြမှုမရှိလို့အာဆိုင်မှုမရှိလို့ဒီတတိမရတာဆိုတော့တော့တော်ပြီးတော့ကောက်ချက်ကြပါတယ်ဒီတော့လက်ငင်းပေါ်တဲ့အာရုံကြီးစိတ်ကလေးရောက်သွားအောင်အာဆိုင်ခြင်းအဖြစ်ခုနတတိမဲ့လို့ဖြစ်နိုင်တဲ့ညဉ့်ညမ်းမှုတွေဟာစိတ်ရှင်မဝင်တော့ဖြစ်ခွင့်မရတော့ဘူးအဲ့ဒါကိုပဲအကုသလနာဓမ္မနာပါဟနာယညဉ့်ညမ်းမှုပါတဲ့အကုသိုလ်စိတ်တွေ

အဲ့ဒီစိတ်ကြီးအခွင့်သာလာတာပါပဲအဲ့ဒါလို့ထက်တာနဲ့ဆွဲရတဲ့အဆိုင်ရှိနေတော့လည်းငင်းပါအကျိုးရှိတယ်လေဆိုတာပေါ့ဒီသက်တော်ကြားကဒီနေရာဌာနမှာအကျိုးတစ်မျိုးရိုးရိုးလေးဖော်ပြထားပါလေပယ်ရမယ်အကျိုးတစ်မျိုးနဲ့ဖြစ်ပွားစေရမယ်ရောက်ရမယ်အကျိုးတစ်မျိုးပေါ့လေဒီတစ်မျိုးပြထားပါလေ အကုသလနာဓမ္မနာပဟာနာယကုသလနာဓမ္မနာဥပသမတာယအကျိုးတနည်းအားဖြင့်ရည်ချက်တယ်ဆိုလိုက်ပါတယ်ဘုန်းကြီးတို့ရဲ့စိတ်ဟာတတိအထိတ်ဆုံးမရှိလို့ရှိရဲ့အထိတ်မရှိတော့အလိုကျသွားခြင်းနဲ့သွားနေရောက်ခြင်းနဲ့ရောက်တည်ခြင်းနဲ့တည်နေတာပဲစိတ်အဆူစီးတွေကပြဲနေတာပဲ အဲ့တော့အထိတ်မရှိဘူးဆိုလို့ရှိရင်ကလေးကအထိတ်မရှိပဲနဲ့ပြီးတော့အထိတ်အဟုတ်မရှိပဲနဲ့တွတ်တာကြည့်တော့လားအပြင်ကအဆိုးတည်ပြီးနဲ့ပေါင်ပြီးတော့ဒီကလေးဟာခဏလေးတင်ပြည့်စည်ပါနိုင်ပါလေ။ဒါတော့အဆိုးတည်ပြီးနဲ့ပေါင်မိရဆိုပြီးပါများဟာဒီမွေးစားတဲ့ကလေးကိုစနစ်တကျထိမ့်သိမ့်ရပါတယ်ဆောက်ရှောက်ရပါတယ်။ဒါတော့တတိဆောက်ရတယ်တတိပါရတယ် တတိမပါရင်တတိမရှိရင်ညီညာမှုကြီးဖြစ်နေတာပဲညီညာမှုပါတဲ့အကုသိုလ်စိတ်တွေကဖြစ်ခွင့်ရနေတာပဲအခွင့်သာသွားတယ်တတိမရှိရင်မက်စီအာရုံနဲ့တွေ့တဲ့အခါမှာမက်ခုလောဘဝင်လာပြီးတော့အဲ့ဒီစိတ်အစဉ်တွေဖြစ်အကုသိုလ်စိတ်တွေဖြစ်ညီညာတဲ့စိတ်တွေဖြစ်မျက်စီအာရုံနဲ့ကြုံရင်တတိကအထင်ရှိတော့မျက်ခုဒေါသတွေအစီတာမရှိဖြစ်နေဖြစ်နေတာပဲ။ ညဉ့်ညမ်းမှုတွေဖြစ်နေတာပဲဖြစ်ခွင့်သူတို့အခွင့်သာတော့တာပဲကွာဒီတော့မာမနာကြီးစရာအယုံနဲ့တွေ့လို့ရှိရင်မာမနာကြီးမှုတွေမနာလိုကြောင်တို့စရာနဲ့ကျုံသက်ပြီဆိုလို့ရှိရင်မနာလိုဝန်တို့မှုတွေအဲ့ဒီလိုညဉ့်ညမ်းမှုတွေအစိတ်အရှင်ဝင်လာတာပဲအဝင်လာပြီဆိုလို့ရှိရင်ဒါသူတို့ခွင့်ပြုထားလို့ဖြစ်နေတာပဲတတိအဆောက်အရှောက်မရှိလို့ဒီလိုဖြစ်ရတာပဲဆိုတော့ပြပါတယ်ဒီတော့ဒီတတိအဆောက်အရှောက်ကင်းရတာဟာ ကြောက်ကြမှုမရှိလို့အာဆိုင်မှုမရှိလို့ဒီတတိမဲ့ရတာဆိုတော့တော့ပြီးတော့ကောက်ချက်ကြပါတယ်ဒီတော့လက်ငင်းပေါ်တဲ့အာယုံကြီးစိတ်ကလေးရောက်သွားအောင်အာဆိုင်ခြင်းအာဖြင့်ခုနတတိမဲ့လို့ဖြစ်နိုင်တဲ့ညဉ့်ဉမ်းမှုဒီဟာစိတ်ရှင်မဝင်တော့ဖြစ်ခွင့်မရတော့ဘူးအဲ့ဒါကိုပဲအကုသလနာဓမ္မနာပါဟနာယညဉ့်ဉမ်းမှုပါတဲ့အကုသိုလ်စိတ်တွေ

အဲ့ဒီစိတ်ကြီးအခွင့်သာလာတာပါပဲဟုတ်ကဲ့ဆက်ဆက်ရပါတယ်တဲ့ဒါမှလင်ငင်းအကျိုးလေးကိုပြထားပါတယ်ဒါလည်းဒီအထုတဲ့ပုဂ္ဂိုလ်တွေဟာကိုရကမှရှင်းပြဖို့မလိုပါဘူးသိသိချာချာသိဆက်ဆက်အထုလို့ရှိရင်ဒီသဘောလေးတွေကပါပါတယ်အဲ့ဒါအချုပ်ပြောလို့ရှိရင်ဒီလိုလင်ငင်းပေါ်တဲ့အာယုန်တွေရှိမှတ်တဲ့စိတ်လေးရောက်သွားအောင်စောစောရမှတ်နေအောင်စိတ်ဆူဆီးမိအောင်ပြုလုပ်ရတာဟာ ဒီလိုအာမဆက်ရင်ဖြစ်ခွင့်ရှိတဲ့ဉာဏ်ရဖို့ရစိတ်ရှင်မဝင်ဖို့အခွင့်မတာဖို့နဲ့တန်ရှင်းတဲ့စိတ်ရှင်လေးစက်တဲ့စက်တဲ့ဖြစ်နေဖို့ရဆိုအဆက်ရတယ်ဆိုတာပေါ့ဒီလားလေးဟုတ်ပါပဲဒါတော့ဖောင်းသိမှုအာယုကအစကိုယ်တည်းကပေါ်တဲ့ရှိခွင့်အာယုလေးအမြဲတစေဆွဲမဲ့ဆိုရှိမှပြီးတော့စိတ်ဆူရှိမှုအားလေးတွေရနေဖို့ရအမြဲတမ်းဆွဲမဲ့ဖြစ်ရတယ် မြဲတာလို့ကြနေရတဲ့စိတ်ဟာဖြတ်ကျော်ရတယ်ဖြတ်ဖြတ်လွတ်လပ်ရှိရတယ်ရဲရဲရင်ရှိရတယ်အဲ့ဒီလိုတက်ကြွလို့ကြဖြတ်လက်တဲ့စိတ်ကြီးအဲအားတွေပေါ့လေမွေးပြေရမွေးပြေတော့လက်ကျင်ကောင်းလာပြီဆိုရင်လက်ကျင်ရလာပြီဆိုလို့ရှိရင်အရှင်ကရလာတာပဲအဲ့ဒီအရှင်ရလာတဲ့ဝိရိယမျိုးကိုအာရတ္တဝိရိယလို့ခေါ်ပါတယ်အာရတ္တဝိရိယကိုပက္ခိတဝိရိယ ပဂိတဝိရဆိုတာတရားဝတ္ထုတစ်ခုကိုအောက်ကနေဆွဲပြီးတော့မတင်လိုက်တဲ့အခါမှာခုနမလည်းရမနေဘူးအောက်လည်းကျမသွားဘူးအရှိန်နဲ့တခါတည်းတက်တက်တက်တက်လာတဲ့ဝိရိယဒီဝိရိယကိုခေါ်ပါတယ်နောက်အရှိန်ရသွားလို့ရှိရင်အားဖြစ်လာတာပဲအားလည်းရှိလာတာပဲစွာရင်ဆိုတာကတစ်ခုတစ်ခုနဲ့စွာရင်မရပါဘူးဒီဒီသဘောတူပြီးရှင်းအောင်ဆက်ဆက်ပြီးတော့တော်တော်လေးကို အချိန်ရလာမှသူကဆွမ်းအားဆိုတာရှိလာပါတယ်အဲ့ဒီလိုဆွမ်းအားရှိတဲ့ဝိရိယလေးကိုဓမ္မဝါလို့ခေါ်ပါတယ်ကျန်ကတော့ပြထားတာဓမ္မဝါအားရှိအားရှိတဲ့ဝိရိယတဲ့ဒီကိစ္စတွေပါတော့တန့်ရှင်းရင်ကြည်နည်းနဲ့နှစ်သက်ဖွယ်ကောင်းတဲ့ကုသိုလ်ရေးပါဆွမ်းအားရှိတဲ့ဝိရိယလို့ဆိုရတယ်ဒီတော့ပင်နေအာယုကအစပေါ်တဲ့အာယုကိုကျောင်းရဆိုင်တွေကလည်းဆိုင်လိုက်အားဆိုင်တွေကလည်းဆိုင်လိုက် နားတဲ့ခါလဲနားလိုက်အားတဲ့ခါလဲအားလိုက်ငေးတဲ့ခါလဲငေးလိုက်တွေးတဲ့ခါလဲတွေးလိုက်စသည်ပေါ့လေအဲ့လိုဖြစ်နေလို့ရှိရင်ဒီအချိန်ဟာမရပါဘူးအချိန်မရလို့ရှိရင်သာမဝါအရစွမ်းအားလည်းမရှိနိုင်ပါဘူးတစီကြောက်ရဆိုင်နဲ့ထိုင်နေလို့ခါမှလည်းဖုံးလို့ရဆိုပေါ်တိုင်းအာရုံမလို့တောက်ဆန်နေအောင်ထိုင်ရမှထတဲ့အခါမျိုးမှလည်းပဲထတော့မယ်ပြီးထရည်နဲ့စိတ်ကလေးကစပြီးတော့ တည်ရှိတည်ရှင်ထတာတွေကိုလည်းပဲဆွေးနွေးဆောင်ဖတ်နေအောင်ကြောက်ရဆိုင်ဖို့လိုပါတယ်အားဆိုင်ဖို့လိုပါတယ်မမရက်ပြီးတဲ့အခါမှာလည်းရက်တာကိုလည်းပဲဆွေးနွေးဆောင်ဖတ်နိုင်ဖို့အားဆိုင်ဖို့လိုပါတယ်ကြောက်ရဆိုင်ဖို့လိုပါတယ်ပြီးတော့အင်္ဂလိပ်ကြီးပြင်ဝိတာတို့ဘာလို့ကအစအကုန်လုံးအသေးဖွဲလေးတွေကအစပါလိမ့်ဘာမှမရှိတော့ဘူးဆိုလက်ကိုရှိရှိနောက်ဖြစ်ဖြစ်ပူတာတွေအဲ့ဒါတွေအကုန်လုံးမှတ်ရမှာပဲဆဲစိတ်ကပြီးတော့လှမ်းလိုက်လှမ်းလိုက်ပေါ်လို့မှတ်နေအောင်ကြောက်ရစေရမှာပဲ အဲကြွားတိုင်းလှမ်းတိုင်းရှားတိုင်းဒါတွေကြောင့်ရတဲ့ရက်တာတွေလှည့်တာတွေစတွေပေါ့လေအကုန်လုံးပေါ့လေပြီးတော့ပြန်ထိုင်တဲ့ခါမှလည်းအမှတ်တွေပါသွားပါပဲဒီမှာကြည့်တာတွေမြင်တာတွေကြွေးတာတွေဆန်တာတွေစောင်းတာတွေငဲတာတွေအသေးအဖွဲလေးတွေအစားပေါ့လေဘာမှမလွတ်เสียဘူးဆိုတဲ့အနေနဲ့ပေါ့လေစိတ်ကိုအထူးပြင်ဆင်ပြီးတော့နိုးကြရမယ်တက်ကြွရမယ်ဖြတ်လိုက်ရမယ်အဲ့လိုလုပ်နေလို့ရှိရင်ဟိုလားဝိရိယအရှိန်ဟာပေါ့လေ တစ်ခုနဲ့တစ်ခုတစ်မျိုးနဲ့တစ်မျိုးဆက်ဆက်ပြီးတော့အားပြည့်လာပါပါပဲအဲဒီအားပြည့်လာတဲ့ဝိရိယအဲဓလဝိရိယဓလပရိကမဆိုတာခိုင်မာတဲ့အဆင့်စဉ်ဝိရိယတွေဖြစ်လာတော့တာပဲဒီမှာဓလပရိကမဆိုတဲ့သဘောကဘုန်းကြီးတို့ဟိုယောဂီတွေသတိထားမိပါလိမ့်မယ်ကျိုးလေးတွေကျိုးလေးတွေအမြင်လေးတွေအမြင်လေးတွေလွန်ပေါက်ဆက်ပြီးတော့ဖြစ်ထတာပဲ အဲ့ဒီအမြင်လေးတွေတစ်ခုချင်းအမြင်နဲ့တွက်မယ်ဆိုလို့ရှိရင်တော့ဘာမှအားမရှိဘူးဖြတ်လိုက်လို့ရှိရင်လွယ်လွယ်ပြတ်သွားနိုင်ပါတယ်အဲ့ဒီအားမရှိတဲ့အမြင်လေးတွေတစ်ခုချင်းအနေနဲ့ပေါ့လေအားမရှိနေမယ်လို့အချင်းချင်းကူးကပ်ပြီးတော့ဆက်လိုက်တဲ့အခါကျတော့တမင်ကနှစ်မြင်နှစ်မြင်သုံးမြင်စသည်ဖြစ်လာရင်ထူးခြားတဲ့အားတွေခါလည်းဖြစ်လာတာဓမ္မဝါစာအားတွေခါဖြစ်လာတာဒါလိုပဲ ကိလေအာယုကသာပေါ်တဲ့အာယုကိုမတွဲတာမလွတ်တတ်မှတ်နေအောင်လို့အားစိတ်တဲ့သဘောရှုခွင့်အောင်ရရှိမှတ်တဲ့စီရောက်သွားအောင်တွန်းပို့တဲ့သဘောလေးဟာတခုရေးတခုရေးတနည်းတနည်းရေးအဲ့ဒါလေးရစစုရပါတယ်စုပါများတဲ့ခါကျတော့တခုနဲ့တခုဥက္ကတ်သွားပြီဆိုလို့ရှိရင်ဒီကြမှာအနှောက်ရှက်လောဘဒေါသကမဝင်နိုင်တော့တတ်ရှင်းတဲ့စိတ်အစဉ်လေးကြီးကလည်းဆက်သွားနေတော့တာပါပဲ အဲ့ဒီအပြင်လေးတွေသူ့တဲ့အခါကျတော့တနည်းနဲ့နဲ့စသည်ပေါ့လေစွာလေးပြီးတိုးတက်တိုးတက်လာတယ်နော်နောက်အဲ့ဒီအပြင်လေးတွေပူတဲ့ပြစ်လိုက်တဲ့အခါကျတော့အမှန်လားခိုင်မာတဲ့ကျူးကြီးဖြစ်သွားတာပဲဒီမှာအဲ့ဒီသဘောမျိုးပါပဲဒီမှာအဲ့ဒါကိုတက်လာပရကမခေါ်တယ်ခိုင်မာတဲ့အဆင့်စဉ်လုံလဝရိယခေါ်ပါတယ်ခိုင်မာတဲ့အဆင့်စဉ်လုံလဝရိယရှိသူလို့ပြောဆိုပါတယ်အဲ့ဒါမျိုးမှလည်းအားပြပါတယ် အဲ့ဒီလိုအချိန်ရခင်ကလည်းပဲစိတ်ကိုခိုင်ခိုင်မာမာပေါ့လေစောက်တည်ထားဖို့လည်းလိုပါတယ်စောက်တည်ထားဖို့ကတော့အခုလိုတရားအထုတ်တဲ့အတွက်အတာအသွေးကြော်ပါပင်ချုံပြီး၆ရက်နဲ့၆သွားပါစေအရေးအကျော်အယိုးကြံ့ရင်လည်းကြံပါစေ မိမိမျှော်မှန်းထားတဲ့တရားတွေတရားမြတ်ကိုမရမချင်းမရမလားအထုပ်ွားမယ်ဆိုတဲ့အင်္ဂါလေးရနဲ့ပြည့်စုံတဲ့ရေရဟုတ်ဟိုဒီစတုရင်ကဝေရပေါ်လေအဲ့ဒါမျိုးထားပြီးဒါအထုပ်ဖို့လိုပါတယ်ဆိုဒါတော့ခိုက်ရတဲ့အတိတ်ဒိဋ္ဌာထားပါတယ်အဲ့ဒါလိုဒိဋ္ဌာထားနိုင်မှလည်းပဲစိတ်ကကျင့်နေတော့အခက်ခဲနဲ့ ကျုံပြီမယ်လို့မလျှော့ပါဘူးမလျှော့ပဲလေဆွဲရှိရှိနဲ့ဆက်အပ်သူဝိရိယတွေထက်တာအကောင်းပြီးတော့စွာအားတွေဖြစ်လာမယ်ခုနခိုင်မာတဲ့ဝိရိယတွေလည်းရှိလာနိုင်ပါတယ်ဒီမှာအင်္ဂါ၄ရက်ဆိုတာကအသားသွေးတွေချုပ်သွားပါစေဆိုတာကအင်္ဂါတစ်ပါးပါဒါတော့အရင်မြအကျော်မြအယိုးမြ ကြံပါစေဆိုတာကအင်္ဂါ၃ပါးပါအဲ့ဒီအင်္ဂါစုံတဲ့အင်္ဂါ၄ပါးနဲ့စုံတဲ့ရဲရဟိုဝရိယပေါ်လေတက်ကြွလိုချဖြတ်လက်ရင်းနဲ့သုံးလာဝရိယဒါသရုပ်တင်ကဝရိယလို့ဆိုပါတယ်ကွာဒီစကားအရဆိုလို့ရှိရင်မဆွမ်းဆောင်နိုင်သေးတဲ့ပုဂ္ဂိုလ်အင်အားနဲ့တဲ့ပုဂ္ဂိုလ်ကိုအတင်းကြည့်ခိုင်းအတင်းထားခိုင်းအတင်းလုပ်ခိုင်းလို့ဖြစ်နေပါတယ်။ ပဲနဲ့လေမြတ်စွာဘုရားရဲ့ဆုဆုံးမချက်ကလည်းပဲပြင်းထန်လာကြတာမနိုင်တဲ့ဟောထမ်းလို့ဖြစ်နေပါလားမနိုင်တဲ့ဟောထမ်းလို့ဖြစ်နေတယ်အတင်းတခါတည်းတည်းမှာထားရမယ်ဆိုလို့ရှိရင်ဒါဖြစ်နိုင်ပါမလားဆိုတာတချို့ကလည်းတွေးရင်တွေးတတ်ပါလေဒီလိုမတွေးပါနဲ့သူတရားထုတ်တယ်ဆိုတော့တရားနဲ့ပို့ပြီးတော့ထူးခဲ့ခြင်းလို့လုပ်တဲ့အလုပ်ပါ ထူးကဲတဲ့ရည်ကြည်မှုတွေကိုထူးထူးခြားခြားရလို့လေအဲဆန္ဒရှိပြီးတော့ရိုးရိုးကြည်ကြည်နဲ့ဒီလာကြတာပါပြီးတော့သူများနဲ့ထူးကဲခြင်းလေဆိုလို့ရှိရင်ထူးကဲတဲ့လောကဝိရိယမျိုးဇွဲမျိုးရရဲ့ပုံမျိုးရှိဖို့လိုရတယ်။တမ္မာလုံလဝိရိယမျိုးဇွဲမျိုးရရဲ့ပုံမျိုးနဲ့ကတော့ ဒီတရားနဲ့ဝေးပါတယ်တကယ်ထူးခြားတဲ့သမာဓိပညာလေးတွေဝေးပါတယ်ကွာအဲထူးခြားတဲ့တတ္တိကိုရှိရပါတယ်အဲ့တော့ဒီလိုပြည့်တဲ့အတွက်မြတ်စွာဘုရားကအဲခုနအတားသူကြီးခတ်လျှောက်ပြီးအဲအရေးအကျော်အယိုးရကြံကြံပြီးဆိုတော့တက်တက်နာအောင်လုပ်တာနောက်ဆုံးသိအောင်လုပ်ရမရောက်ပြီဘူးလားသိလိုက်ဖို့ရမရောက်ပြီဘူးလားလို့တချို့ကတော့တွေးပါတယ်မြတ်စွာဘုရားကဘယ်တော့မှနာတဲ့လမ်းရောက်အောင်မပို့ပါဘူးအဲ့ဒီလမ်းမတင်မပေးပါဘူး အချီးနှီးသေးတဲ့လမ်းပေါ်လည်းတင်မပေးပါဘူးအနာရီကင်းပြီးတော့ချမ်းချမ်းသာသာဖြစ်စေခြင်းလို့ပါအသေးသေးကင်းပြီးတော့တကယ်ချမ်းသာစေကိုရလို့တဲ့ကြီးမားတဲ့လုံလဝရိယနဲ့တင်ပေးတာပါမြတ်စွာဘုရားစကားတော်ဟာအချင်းလို့ဖြစ်နိုင်ပါဘူးဒါကြောင့်မလို့အခုလိုလောက်ရတာပြင်းထန်လာယူလားဆိုတာပေါ့လေပြင်းပြင်းထန်ထန်တိုက်တွန်းနေတာမိမိတို့လည်းတော့မကြိုက်ဘူးဆိုပြီးတော့ပေါ့လေအားငယ်ပြီးတော့စိတ်အားတွေချော့မထားပါနဲ့အဲ့လိုစိတ်အားတွေမချော့ဘဲနဲ့ တင်းတင်းကြီးကြီးအားထုတ်လို့ရှိရင်ဘာဖြစ်လာလဲလို့ဆိုတော့အနိစ္စတဒုရောကုသရေတုဓမ္မိဆိုတယ်အခုလိုအပြည့်ကင်းတန့်ရှင်းတဲ့အထိုက်တန်းသာဘာဝနာကုသိုလ်ရေးမှာဒီစကားအရဆိုလို့ရှိရင်မဆွမ်းဆောင်နိုင်သေးတဲ့ပုဂ္ဂိုလ်အင်အားနဲ့တဲ့ပုဂ္ဂိုလ်ကိုအတင်းပြေခိုင်းအတင်းထားခိုင်းအတင်းလုပ်ခိုင်းလို့ဖြစ်နေပါတယ်။ဘယ်နဲ့လဲမျက်စောရဲဆူဆူမတ်တဲ့ကလည်းပဲပြင်းထန်လာကြတာ မနိုင်တဲ့ဟောထမ်းလို့ဖြစ်နေပါလားမနိုင်တဲ့ဟောထမ်းလို့ဖြစ်နေတယ်အတင်းတခါတည်းတော့ထားရမယ်ဆိုလို့ရှိရင်ဒါဖြစ်နိုင်ပါမလားဆိုတော့တချို့ကလည်းတွေးရင်တွေးတတ်ပါတယ်ဒီလိုမတွေးပါနဲ့သူတရားထုတ်တယ်ဆိုတော့တရားလည်းပို့ပြီးတော့ထူးခဲ့ခြင်းလို့လုပ်တဲ့အလုပ်ပါထူးခဲ့တဲ့ရင်ကျေးဖို့တွေကိုထူးထူးခြားခြားရလို့တဲ့ အဲဆန္ဒရှိပြီးတော့ယုံကြည်ခြင်းနဲ့ဒီလာကြတာပါပြီးတော့သူများနဲ့ထူးကဲခြင်းလည်းဆိုလို့ရှိရင်ထူးကဲတဲ့လောကဝိရိယမျိုးဇွဲမျိုးရဲရဲပုံမျိုးရှိဖို့လိုရတယ်။တာမန်လောကဝိရိယမျိုးဇွဲမျိုးရဲရဲပုံမျိုးနဲ့ကတော့ဒီတရားနဲ့ဝေးပါတယ်။တကယ်ထူးခြားတဲ့သမာဓိဉာဏ်လေးတွေဝေးပါတယ်ကွာ။အဲတော့ထူးခြားတဲ့တတ္တိကိုရှိရပါတယ်။အဲတော့ဒီလိုကြည့်တဲ့အတွက်မြတ်စွာဘုရားက အဲခုနအသားသေးသေးခက်ခက်ဝသေးအဲအရေးအကျော်အယိုးရကြိုင်ကြမသေးဆိုတော့တက်တက်နာအောင်လုပ်တာနောက်ဆုံးသိအောင်လုပ်ရမရောက်ပြီဘူးလားသိလန့်ပို့ရမရောက်ပြီဘူးလားလို့တချို့ကတော့တွေးပါတယ်မြတ်စွာဘုရားကဘယ်တော့မှနာတဲ့လမ်းရောက်အောင်မပို့ပါဘူးအဲ့ဒီလမ်းပေါ်တင်မပေးပါဘူးအချင်းဤသေးတဲ့လမ်းပေါ်လည်းတင်မပေးပါဘူး အနာရီကျင်းပြီးတော့ချမ်းချမ်းသာသာဖြစ်စေခြင်းလို့ပါအတေတွေကျင်းပြီးတော့တကယ်ချမ်းသာစေကိုရလို့တဲ့ကြီးမားတဲ့လုံလဝရိယနဲ့တင်ပေးတာပါမြတ်စွာဘုရားစကားတော်ဟာအချင်းမျိုးဖြစ်နိုင်ပါဘူးဒါကြောင့်မလို့အခုလိုလောက်ရတာပြင်းထန်လာကြီးလားဆိုတာပေါ့လေပြင်းပြင်းထန်ထန်တိုက်တွန်းနေတာမိမိတို့လည်းတော့မကြိုက်ဘူးဆိုပြီးတော့ပေါ့လေအားငယ်ပြီးတော့စိတ်အားတွေချော့မထားပါနဲ့အဲ့လိုစိတ်အားတွေမချော့ဘဲနဲ့ တင်းတင်းရင်းရင်းအားထုတ်လို့ရှိရင်ဘာဖြစ်လာလဲလို့ဆိုတော့အနိစ္စတဒုရောကုသရေတုတမိဆိုတယ်အခုလိုအပြည့်ကင်းတန့်ရှင်းတဲ့အထိုက်တန်းသာဘာဝနာကုသိုလ်ရေးမှာဒီတာဝန်လေးပေါ့လေမိမိလုပ်ရမယ်တာဝန်လေးပေါ့လေဇွဲတွေချမထားပဲတင်းတင်းရင်းရင်းပေါ့လေဇွဲရှိတတ်ရှိရှိနဲ့လုပ်တယ်ဆိုတဲ့သဘောတက်ရောက်ပြီးတော့နောက်ဆုံးမှာပရိပူလာဝရိယဆိုတာပြည့်စုံတဲ့ဝရိယအစဉ်ရောက်လာမှာပါပဲအဲ့ဒီခါကြလို့ရှိရင်တော့ တက်တောင့်တက်တာလေးပေါ့လေဖြစ်သွားမှာပါဟိုလမ်းကောင်းကောင်းပေါ်မှာရှောက်เสียရှောက်เสียတိုက်เสียတွေရှိရနေကကောက်ကောင်းမောရတယ်လို့ပေါ့လေဒါလေးပြေးပြီးတော့လိုက်သွားရမှာပါအဲ့ဒီချိန်ရောက်တဲ့ခါကျမှမိမိတို့ဇွဲလုံးလာဝိရတတ္တိနေပေါ့လေကျိုးပါလို့ဝိရိယကြီးပြည့်စုံပြီးတော့တတိယသမารိအားတွေရှိပြီးတော့ပေါ့လေအတိညာသူခဲကြီးရှိပါလား အထုရကျိုးနတ်ပါလားပင်မရကျိုးနတ်ပါလားဆိုတာပေါ့လေဒီကောင်းကြီးကြည့်တာပါဆိုလိုတာတော့အတင်းတိုက်တွန်းနေတာမဟုတ်ပါဘူးဆိုတာတော့အဲ့ဒါတော့နားလည်ထားပါစတိသမာဓိဆိုတာကအထုလုပ်နေဖို့မလိုပါဘူးဘာဖြစ်လို့လဲဆိုတော့ဒီပဓာနအာယုကအစကိုယ်လေးကပေါ်သမျှအာယုနေရှိမှတ်တဲ့စိတ်နဲ့တက်အောင်လို့အများအားရွယ်စုထားပြီးတော့ မလွတ်တမ်းအားစိတ်ပေးနေရင်ရှုခွေးအောင်ကြီးရှိမှတစီရောက်သွားအောင်အမြဲတစီတွန်းဖို့နေရင်အဲ့ဒီတက်ပြီးတော့ရောက်သွားတဲ့အာယုံမိတော့တာပဲဆွတ်ဆွရင်းနဲ့အလိုလိုဖတ်မိတော့တာပဲဆွေးမြေစွာဖတ်မိတဲ့အာယုံလေးကိုမှစိတ်ကလေးဟာတခဏစိုက်ကြတော့ခိလိကသမารီအလိုလိုဖြစ်သွားတယ်ဒီတော့ ဆွဲမြဲတဲ့တတိချီရေးနဲ့စိတ်ဆုစီနေရရေးမှာသံသဘောဖြစ်တဲ့ခြုခွင့်အာရုံနဲ့ရှိမှတ်တဲ့စိတ်နဲ့တဲ့အောင်အမြဲတစေချိန်ရွယ်ပြီးလို့လည်းအဲ့ဒီစီရောက်သွားအောင်ထက်တဲ့တန်တန်နဲ့ရရရရနဲ့စက္ကန့်လည်းမလတွန်းအားဝရိယလေးတစ်စီရှိနေပါပဲအဲ့ဒီဆွမ်းအားအမြဲတမ်းဖြစ်နေအောင်လို့ ပြုလုပ်တဲ့သဘောကိုဒါသွန်အားထုတ်တယ်လို့တရားအားထုတ်တယ်လို့ခေါ်ပါတယ်တဏှာကြီးခွဲပြည့်တော့ပါပြီဒီနေ့ဒီအပိုင်းကပဲရလာပြီးတော့လာကြပါစို့သယောဂီများသူတို့လာရောက်ပြီးတော့ဆေးရတဲ့ဆန္ဒနဲ့အထုတဲ့အခါမျိုးမှာပင်တိုင်းအာယုကအစပေါ်တိုင်းရှိခွဲအာယုလေးကြီး ကောင်းတဲ့မစိတ်နဲ့တက်အောင်ချိန်ရမှုသံသဘောတွေအမြဲတစေရှိပြီးတော့အဲ့ဒီရှိမှတ်တဲ့အောင်စီစစ်စစ်ရောက်သွားအောင်လို့အမြဲတမ်းအဆက်ဆုံးလေးရှိပြီးတော့တတိတမာလေးပညာလေးဖြစ်တော့အောင်ကျူကအထောက်ခံကြပါစေလို့တိုက်တွန်းရင်းနဲ့ဒီတရားဆုံးသတ်လိုက်ပါတယ်သာဓုသာဓုသာ